ခန်းကြီးကိုအငယ်1မှ9ဖြစ်စည်းသောလက်နက်ကိုအတီးတီးကင်လျက်ဤမျိုးခံရသောဒဏ်တို့ကို အနီးသို့ဆောင်ခဲ့ကြလော့ဟုကျဲသောတန်နှင့် ခေါ်တော်မူသည်ကိုငါကြား၏ထိုအခါလူ6ယောက်တို့သည်အတီးတီးကွမျက်စရာလက်နက်ကိုကင်လျက်တယောက်သည်လည်းပိတ်အဝတ်ကိုဝှ၍နံပါး၌မှင်အိုးပါလျက်မြောက်မျက်နှာဘက်အထက်တကားလမ်းဖြင့်ဝင်၍ ချေဝါပလင်အနားမှရပ်နေကြ၏ဤဒေလအမျိုး၏ဘုရားသခင်ဘုံတော်သည်ကျင်းဝရာခေရုဘိမ်မှအိမ်တော်တကားဂုံတို့တက်၍ပိတ်အဝတ်ကိုဝတ်လျက်နံပါး၌မှင်အိုးပါသောသူကိုခေါ်၍ဒါဝရဘုရားကယေရုရှလင်မြို့အလယ်၌ရှောက်သွားလော မြို့တဲ၌ပြုသမျှသောဆက်ဆုပ်ယွန်ရှာပွဲ အမှုတို့ကြောင့်ညီးတွန်းငိုကြွေးသော သူတို့၏နဖူးကို ထိုးမလို့ဟူ၍၎င်းအခြားသော သူတို့အားလည်းထိုသူနောက်မြို့တဲ၌ရှောက်သွား၍ဒဏ်ခတ်ကြလော့နှမျိုးစုံမဲ့ခြင်းမရှိကြနှင့်အသက်ကြီးသောသူ အသက်ငယ်သောသူ အပြိုမ သူငယ်မိန်းမတို့ကို ရှင်းရှင်းသတ်ကြလော့။သို့ရာတွင် အမှတ်ပါသောသူကိုမချဉ်းကပ်ကြနှင့်။ငါ၏သန့်ရှင်းရာဌာန၌အဦးပြုကြလော့ဟုမိန့်တော်မူသည်ကိုငါကြား၏။သူတို့သည်လည်း၊အိမ်တော်ရှေ့မှာရှိသော အသက်ကြီးသူတို့ကို ရှေ့ဦးစွာသတ်ကြ၏။တဖန်တုံ၊အိမ်တော်ကိုညစ်ညူးစေ၍၊ကွပ်မျက်သောသူ အသေကောင်တို့နှင့်တန်တိုင်းများကိုပြည့်စေပြီးမှထွက်သွားကြလော့ဟု မိန်တော်မူသည့်အတိုင်းသူတို့သည် ထွက်၍မြို့ထဲ၌ကွပ်မျက်ကြ၏အငယ်ရှိမှ7ထိုသူတို့သည်ကွမျက်ကြသောအခါငါနေရစ်စဉ်တွင် ပြက်ဝတ်၍အိုအရှင်ထာဝရဘုရားယေရုရှလင်မြို့အပေါ်သို့အမျက်တော်ကိုတွန်းလောင်း၍ကြံကျွင်းသမျှသောဣသရေလအမျိုးကိုဖျက်ဆီးတော်မူမည်လို့ဟုကြွေးကြော် လျှောက်လေ၏ထာဝရဘုရားကလည်းဣဒေလအမျိုးနှင့်ယုဒအမျိုး၏အပြစ်သည်အလွန်တရာကြီး၏တပြည်လုံးသည်လူအသက်ကိုတတ်ခြင်းအပြစ်နှင့်ပြည့်၏မြို့သည်လည်းဖောက်ပြန်ခြင်းအပြစ်နှင့်ပြည့်၏သူတို့ကထာဝရဘုရားသည်မြေကြီးကိုစွန့်ပစ်လေပြီဒါဝရဖျားမမြင်ဟု ဆိုကြ၏ထိုကြောင့်ငါသည်နှမျောဆုံမဲ့ခြင်းမရှိဘဲသူတို့အကျင့်တို့၏အကျိုးအဖြစ်ကို သူတို့ခေါင်းပေါ်သို့ တက်ရောက်စေမည်ဟုငါအားမိန်တော်မူ၏ပိတ်အဝတ်ကိုဝတ်၍နံပါး၌မှင်အိုးပါသောသူကလည်းကိုရောမှားထားတော်မူသည့်အတိုင်းအကျွန်ုပ်ပြုပါပြီဟုပြန်လျှောက်လေ၏